2549ခုနှစ်လူတို့ဩဟံကောဇာတက္ကရာ1368ခုနှစ်ဘုရုကေမန္တနွေလရာသီတကူလာပြည့်ကျော်9ရက်နှစ်ဆန်းတရက်နေ့ဒီနေ့ရွှေမင်းဝန်သာသနာရိပ်သာတို့တင်းညာခါကာလမှာ

နှစ်ဟောင်းတွေကုံဆုံးလာခဲ့ဒီနေ့ဟာနှစ်သိချိန်ခါကာလတမယရောက်ပြီဖြစ်ပါနှစ်သိရောက်လာပြီဆိုတော့မိမိတို့လည်းပဲတစ်နှစ်အသက်အရွယ်ကြီးကြီးရင်လာခဲ့ကြပြီအဲဒီလိုအသက်အရွယ်ကြီးကြီးရင်လာခဲ့ပြီဖြစ်တဲ့အတွက်တန်ဝေကဉာဏ်လေးကြီးဖြစ်ပွားနိုင်ဖို့အတွက်ဘုရားဒီကထာလေးကိုလည်း ရှေ့ပိုင်းကစတင်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်သင်္ကမန္တဝယောဝုဒ္ဓဇိနာမရဏတန္တိကာဇီဝိတုံနာဂတိရတ္တာပင်ငောနတာသူဝေသူဝေသင်္ကမန္တဝယောဝုဒ္ဓဇိနာမရဏတန္တိကာဇီဝိတုံနာဂတိရတ္တာပင်ငောနတာသူဝေသူဝေ သောတောဗုဒ္ဓဝါဒီကဘာဤ၌ပါရမီစုဆောင်အိုယောဂီသူတော်စင်အပေါင်းတို့သင်္ကမတာပညာနှစ်ပြောင်းတစ်ခေလောင်း၍အဟောင်းကွယ်ပြောက်အသစ်တို့ရောက်ခဲ့ကြကုန်မည်ဒီနေ့1368ခုနှစ်ကနေပြီးတော့1368ခုနှစ်ဆိုတဲ့နှစ်တည်းသို့ရောက်ခဲ့ပြီ။ ဒါကြောင့်သင်္ကမတာပညာနှင့်ကြောင်းတခေလောင်း၍အဟောင်းကွယ်ပြောင်းအသစ်တို့ရောက်ခဲ့ကြကုန်၏ဝေယောဟုဒာရွယ်ကြီးရင်ပင်နည်းနှင့်မြတင့်တင့်ရှင်စိုနောက်ထလို့မပြိုနိုင်ကြကုန်၏မိမိတို့တနှစ်ပြောင်းသွားပြီဖြစ်တဲ့အတွက်ကြောင့်မို့တနှစ်အသက်ရွယ်ကြီးကြီးရင်ပြီးတော့လာခဲ့၏ ဒါလိုအသက်အရွယ်ကြီးကြီးရင်လာပြီးဖြစ်တဲ့အတွက်ကြောင့်မို့နောက်ထပ်ပြီးတော့မိမိတို့ရဲ့အရွယ်တွေဟာနုပြိုလာဖို့ရမဖြစ်နိုင်ပါဒါကြောင့်ဝေယောဝုဒ္ဓရွယ်ကြည့်ရင်ဘယ်နည်းနှင့်များတင့်တင့်ရွှွန်းစို့နောက်ထပ်၍မပြိုနိုင်ကြကုန်ပြီစိန်နာချိန်တိုင်းယိုယွင်တရွေ့၍အိုမင်းညကုန်သည်ဖြစ်၍အချိန်တိုင်းချိန်တိုင်းဟာမိမိတို့ရဲ့ အချိန်လေးတည်ရ၍ကုံဆုံးလာတာနဲ့အများမိမိတို့ရဲ့အရွယ်တွေဟာလည်းပဲတဖြည်းဖြည်းအိုမင်းရင်ရော်တဲ့ဘက်ကိုတွန်းပုတ်ခံနေရပြီ။နတ်နဲ့ပိုင်းကအချိန်တွေဟာခုနေပိုင်းကြောင်မပါတော့။နတ်နဲ့ပိုင်းကနုပြိုနေတဲ့မိမိတို့ရဲ့အရေးစင်းတွေဟာနေပိုင်းကြတော့ပိုပြီးတော့ရင်ရော်လာပြီ။အဲဒီနေပိုင်းကအရေးစင်းတွေဟာညနေပိုင်းကြတော့ပိုပြီးတော့ရင်ရော်လာပြီ။ တနေ့ကုန်ဆုံးသွားတာနဲ့တနေ့ပို့ပြီးတော့ရင်ရောလာတယ်တနေ့တရက်ကုန်ဆုံးသွားတာနဲ့တရက်ပို့ပြီးတော့ရင်ရောလာတယ်တလကုန်ဆုံးသွားတာနဲ့တလပို့ပြီးတော့ရင်ရောလာပြီးတနှစ်ကုန်ဆုံးသွားပြန်တော့တနှစ်ပို့ပြီးတော့ဘာဖြစ်လာလဲပို့ပြီးတော့မိမိတို့ရဲ့အရေးအင်းတွေဟာလူပြိုလာတာလားရင်ရောလာတာလားဝေယောဟူတာ၍ကြည်ရင်ပင်ဤနှင့်များတင့်တင့်ရှင်ဆိုနောက်ထပ်လို့မပြိုနိုင်ကြကုန်ပြီ ချိန်နာချိန်တိုင်းယိုယွင်တရွေ့၍အိုမင်းညာဂုံတိဖြစ်၍တရက်ကုံများရင်တရက်အိုတဲ့ပဲရောက်လာပြီတဏကုံများရင်တဏအိုတဲ့ပဲရောက်လာပြီတနည်းကုံများတော့လည်းပဲတနည်းအိုတဲ့ပဲမရောက်ဘူးလားမရဏတန်ဒီကာကြီးသူငယ်သူဘယ်မဟုပဲသေဝခရီးတို့တဇတတဇနီးကြရလီကုန်ပြီ အရွယ်တွေကကျင်းရင်ကျင်းရင်လာပြီးဖြစ်တဲ့အတွက်ကြောင့်မို့သေတဲ့ဘက်ကိုဝေးလာတာလားနီးလာတာလားမရဏတဏိကာကြီးသူငယ်သူဘယ်မှဟုပဲသေဝခရီးတို့တစတတစနိကေကြလေကုန်ပြီအနာဂတိဇီဝီတုံအနာဂတနောက်ကာလဝေဇီဝသတိရှင်ရလျှော့တွေးတို့အရေးဒီကား သတ္တာတွေးစဉ်တွေးစဉ်ရှိရခင်တဲ့မမြင်အကြောင်းသူတော်လှလေသည်မိမိတို့ရဲ့အသက်အရွယ်ကိုဒီနေ့ချိန်နဲ့ချိန်ထုတ်ပြီးတော့ကြည့်လိုက်ပါမိမိတို့ရဲ့အသက်အရွယ်ဟာ90ဆိုလို့ရှိရင်နောက်ကြဒီလို အသက်90ဒီအောင်နေဖို့ရလွယ်ပါမလားဒီလိုဆိုရင်နေဖို့နဲ့သေဖို့ဘယ်ဟာကနီးလာပြီ အနာဂတိစီဝီတောအနာဂတနောက်ကာလဝေဇီဝသတိကျေယပြောတွေးထို့အရေးဒီကသတ္တာတွေးစဉ်တွေးစဉ်ရှင်းရခင်တဲ့မငြင်းအကြောင်းတူတော်လာလီသူဝေသူဝေလက်ဖန်ခေါ်လီနောက်တနေ့တို့ရွေရွေတဲ့ပိုင်းရောက်တိုင်းပင်လျင်ပင်ငောနတာစိတ်ယံဖန်ဒီဒုက္ခိတော တာမနိုင်ချီမနိုင်တာစီလိုမရနိုင်လေအမြဲတမ်းရင်းရိုင်လျက်ရှိကြကုန်မည်တကားမိမိတို့နေဟောင်းနေကုံဆုံးလို့နှစ်ပြည့်ရောက်လာပြီဆိုရင်အသက်အရွယ်ဒီတစ်နှစ်ပိုကြီးလာပြီ အဲဒီလိုအရွယ်တွေပိုပြီးတော့ကြီးလာပြီးဖြစ်တဲ့အတွက်ကြောင့်မို့အဲဒီအရွယ်တွေဟာပုံမင်းရင်ရော်လာပြီးနောက်ထပ်ပြန်ပြီးတော့လူပြိုခြင်းလို့ပြပါဦးမလားအချိန်တိုင်းချိန်တိုင်းဟာအိုတဲ့ဘက်ကိုတွန်းပို့နေတယ်အချိန်တိုင်းချိန်တိုင်းဟာနာတဲ့ဘက်ကိုတွန်းပို့နေတယ်အချိန်တိုင်းချိန်တိုင်းဟာသေတဲ့ဘက်ကိုတွန်းပို့နေတယ်တရွေ့ရွေ့တရွေ့ရွေ့ချိန်တွေကုန်းကုန်းကုန်းကုန်းလာတာနဲ့အမျှတပြည့်ပြည့်ပုံမင်းရင်ရော်ရင်ရော်လာပြီးအိုရကနေနာလာမယ်နာရကနေပြီးတော့နောက်ဆုံးတနေ့ဘာဖြစ်သွားမလဲ မရဏတန်ဒီကာကြီးသူငယ်သူပဲမဟုတ်ပဲသေဝါခရီးသူတဇတဲ့တဇမြည်ကြကြကုန်ပြီတဖြည်းဖြည်းနီးလာပြီအခုဘုန်းကြီးအသက်အရွယ်ဟာဘုန်းကြီးဒီရွှေမင်းဝန်သာသနာရိပ်သာရောက်တဲ့အချိန်တုန်းကဘုန်းကြီးရဲ့သက်တော်ဟာ35နှစ်ယဟန်ဝါ15ဝါနဲ့ဘုန်းကြီးဒီရောက်လာအခုဆိုရင်သက်တော်ဟာ90နဲ့9နှစ်တည်းရောက်လာပြီဝါတော်အနေအားဖြင့်လည်း39ဝါထိအောင်ရှိလာပြီ ဒီရောက်စားနှစ်တဲ့ကြောင့်ပိုးပြီးတော့များလာအဲတော့တပြေးပြေးဒီလိုအရွယ်တွေကတပြေးပြေးရင့်ရော်ရင့်ရော်လာတာနဲ့အမျှပိုးတဲ့ဘက်ကနေနားတဲ့ဘက်နားတဲ့ဘက်ကနေနောက်ဆုံးတနေ့ဘာနဲ့နှီးသွားပြီသေဖို့ရာနှီးသွားပြီဒါကြောင့်ဘုန်းကြီးတို့ယောဂီများဒီလိုတစ်နှစ်ကုန်သွားတာနဲ့အမျှတစ်နှစ်အိုတဲ့ပဲနှီးလာပြီတစ်နှစ်နာတဲ့ပဲနှီးလာပြီတစ်နှစ်ပါပဲနှီးလာတယ်လေခဲတာလေးတန်ဝေကညာလေးယူလိုက်ကြရအောင် တနှစ်ကုန်မြန်ငါယုံနာဘိုးရတနှစ်နီးခဲ့ပြီတနှစ်ကုန်မြန်ငါယုံနာနာယတနှစ်နီးခဲ့ပြီတနှစ်ကုန်ပြန်ငါယုံနာ သေရန်တစ်နှစ်နီးခဲ့သည်မိမိတို့ကိုယ်တဲ့ပဲလီလာပြီးနားတဲ့ပဲလီလာပြီးသိတဲ့ပဲလည်းပို့ပြီးတော့မနည်းနေဘူးလားတဖြည်းဖြည်းမိမိရဲ့အသက်ကိုမှန်းဆပြီးတော့တိုင်းကြည့်လိုက်ရင်တဝက်ကျိုးပြီနောက်ထပ်အသက်90ဆိုရင် နောက်ထပ်နှစ်ပေါင်း90နေဖို့ရလွယ်ပါဦးမလားပြီးတော့နေဖို့နဲ့သေဖို့ဟာဘယ်ဘက်က ပို့ပြီးတော့နီးနေတယ် သေပြီးတော့သေဖို့ကပိုးပြီးတော့နိလာတယ်ဒါကြောင့်ရတ္တာတွေးစဉ်တွေးစဉ်ရှိရခင်ထက်မမြင်အကြောင်းတို့တော်လှလေပြီသူဝေသူဝေမေတ္တာခေါ်လေနောက်တနည်းတို့ရွေရွေတဲ့ပိုင်းရောက်တိုင်းပင်လျင်နမလက်ပံရောက်လာပြီသူမလက်ပံတနည်းပို့ကြည့်လာပြီတရက်ပို့ကြည့်လာပြီမလက်ပံရောက်တိုင်းရောက်တိုင်းသေးတယ်ပဲပို့ပို့ရောနိလာပြီခွေးတို့လွားတာကိုယ်ကိုဆွဲသွားတယ်နွား နွားကိုတတ်တော်မယ်သူတိနွားတာကုံကိုဆွဲသွားပြီဆိုရင်အဲဒီနွားရဲ့จิตလန်းလှမ်းလိုက်ရင်တလန်းဒီမဲ့ပဲကိုပါဖြစ်သွားလေတလန်းဤသွားပြီနောက်တလန်းလှမ်းလိုက်ရင်တလန်းဤသွားပြီနောက်တလန်းလှမ်းလိုက်ရင်ဒီမဲ့ပဲတလန်းဤသွားသလိုမိမိတို့ဟာလည်းပဲတရက်ကုံလာလို့ရှိရင်တရက်ဒီမဲ့ပဲဤလာပြီတလန်းကုံမြန်ရင်လည်းပဲတလန်းဒီမဲ့ပဲဤလာပြီအခုတစ်နှစ်ကုံသွားပြီဖြစ်တဲ့အတွက်ကြောင့်မို့တစ်နှစ်ဒီမဲ့ပဲပါဖြစ်သွားတာလေ ဒါကြောင့်သူဝေသူဝေနိဗ္ဗာန်ခေါ်လေနောက်တနေ့သူရွေရွေသည်ပိုင်းရောက်တိုင်းပင်လျင်သင်္ဃောနတာပြည့်ရန်ဖန်တီးထိုခရီးတို့ဒါမနိုင်စီမနိုင်တာစီလိုမရနိုင်ပဲအမြဲတမ်းရင်းကြိုင်လျက်ရှိကြလေကုန်မည်တကားဒါမင်းတို့ နေဟောင်းကြီးကျော်လွန်လာခဲ့သူရဲ့ခုနှစ်သက်နှစ်ဆန်းတရနေ့ဆိုတဲ့နှစ်သက်ကိုရောက်ရှိတော့လာခဲ့ပြီးရောက်ရှိပြီးတော့လာခဲ့ပြီး1368ခုနှစ်ကနေပြီးတော့အဲ့ဒီ68ခုနှစ်ကုန်ဆုံးပြီးတော့အခု68ခုနှစ်ကိုရောက်ခဲ့ပြီနှစ်သက်ရောက်လာပြီဖြစ်တဲ့အတွက်ကြောင့်မို့မိမိတို့ကဒီနှစ်ပို့ပြီးတော့ကြီးလာပြီဒီနှစ်ပို့ပြီးတော့ကြီးလာတဲ့အတွက်ကြောင့်မို့ဒီနှစ်ပို့ပြီးတော့ဦးမင်းရင်ရော်လာပြီ တနှစ်ပိုးပြီးတော့နာတဲ့ပဲနီးလာပြီတနှစ်ပိုးပြီးတော့ဒီတဲ့ပဲကိုနီးလာပြီတစ်ဖြည်းဖြည်းနီးနီးလာပြီအဲ့လိုနီးလာပြီဖြစ်တဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများမင်းလျော်ပြီးတော့မနေသေးခြင်းဘူးဒါကြောင့်မို့ဘုရားရှင်နိုင်ဘုရားရှင်နိုင်သုံးပါဩဝါဒပြီးတော်မူခဲ့တယ်ရှင်ရဲ့ကင်းဝေချမ်းသာရေးဆိုတဲ့တရားတော်ကိုဟောကြားပြီးတော့ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများကိုတတိပိတ်လို့တယ်အတိပိတ်လို့တယ် မကောင်းမှုဟူသည်များရေကိုအမြဲတမ်းရှောင်ကျဉ်ပြီးတော့တစ်နှစ်တာကာလပတ်လုံးတစ်သက်တာကာလပတ်လုံးရှောင်ကျဉ်ပြီးတော့သွားစေခြင်းနဲ့ကောင်းမှုဟူသည်များရေကိုအမြဲတမ်းအနေအချင်းတိုးပွားစေခြင်းနဲ့တိုးပွားအောင်ပြုလုပ်စေခြင်းနဲ့မိမိရဲ့စိတ်ကလေးကိုလည်းပဲအမြဲတမ်းတန်ရှင်းစင်ကြယ်နေအောင်ပြုစင်ဝန်းတည်ပြီးတော့နေအောင်ကျင့်ပွားအားထုတ်ပြီးတော့နေစေခြင်းနဲ့ဒါကြောင့်ဘုရားရှင်နဲ့ဘုရားရှင်နဲ့သုံးမဩဝါဒပေးခဲ့တဲ့အဲဒီချမ်းသာခြင်းဝေး ဆင်းရဲကင်းဝေးချမ်းသာရေးဆိုတဲ့တရားတော်ဖြင့်ဒီကနေ့ဓမ္မဒါနတရားအထူးပေးလူမှာဖြစ်ပါတယ်။သဗ္ဗပပတအာကာရဏကုတလဥပတံပတံသစေတပရိယောဓပနံဣဒံဗုဒ္ဓနာသာသနံသဗ္ဗပပတလုံးစုံသောမကောင်းမှုအကုသိုလ်ဟူသည်များတွေကိုအကရဏမပြုမလုပ်ရခြင်း၎င်း ကုသလတာကုသိုလ်ဟုသမျှတွေကိုဥပသံပရံပြည့်စုံစေခြင်း၎င်းသာစိတ်တပရိယောဒပနံမိမိစိတ်ကိုဖြူစင်စေခြင်း၎င်းဣတံဣတရားသုံးပါးသည်ဘုရားနာတရားလုံးစုံကိုအကောင်းအစဉ်သိမြင်တော်မူကြသောဘုရားရှင်တို့၏သာသနာအဆုံးအမဩဝါဒတရားဖြစ်ပါ၏တော်တည်း ရားရှင်တိုင်းတရားရှင်တိုင်းဆုံးမပေးခဲ့တဲ့ဩဝါဒပါတိမောက်ဒေသနာတော်ဆိုတဲ့အဲဒီမှာပါတိမောက်ဒေသနာတော်မှာဂါထာ၃ဂါထာဖြင့်ဘုရားရှင်တို့ဟောကြားတော်မူခဲ့ပါတယ်။အဲဒီ၃ဂါထာတွေကဘုန်းကြီးကအလေကဂါထာလေးတဂါထာဖြင့်ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများကိုနှစ်သက်အချိန်ခါကာလမှာတတိပေးပြီးတော့ဟောကြားပေးမှာဖြစ်ပါတယ် သဗ္ဗပပတာလုံးစုံသော မကောင်းမှု အကုသိုလ်ဟူသည်။တွေကိုအကရဏံမပြုမလုပ်ရခြင်း၎င်းမကောင်းမှုအကုသိုလ်တွေမပြုမလုပ်ကြနဲ့။ဒါကြောင့်မကောင်းမှုအကုသိုလ်တရားတွေကိုမပြုရမှာလေဆိုတော့တာဝဇ္ဇဒုက္ခဝိပါကလက္ခဏာတဲ့။တာဝဇ္ဇအပြစ်ရှိခြင်းဒုက္ခဝိပါကလက္ခဏာဆင်းရဲသော မကောင်းကျိုးကိုပေးတတ်တဲ့အတွက်ကြောင့် ပေးရတဲ့အတွက်ကြောင့်အဲဒီမကောင်းမှုအကုသိုလ်တရားတွေမပြုလုပ်ပါနဲ့အပြစ်လည်းရှိတယ်မကောင်းမှုပြုတာတွေအကုသိုလ်တရားတွေဟာအပြစ်ရောမရှိဘူးလားသူတစ်ပါးကိုတတ်တယ်သူတစ်ပါးဥစ္စာခိုးတယ်သူတန်းအင်အားမှားတယ်မူရင်မေလျော့စေတတ်တဲ့အရက်သေးစားတောက်စားတယ်စသည်အဲဒီမကောင်းမှုတွေပြုပြီးဆိုရင်အဲဒီပုဂ္ဂိုလ်မှာအပြစ်ရောမရှိဘူးလားအပြစ်ရှိုံနေလားဆိုတော့အကျိုးပေးတော့ကောင်းကျိုးလားဆိုးကျိုးလား အဲဒီလိုမကောင်းကျိုးဆိုးကျိုးကို ပေးတတ်တဲ့လက္ခဏာရှိတဲ့အတွက်ကြောင့်အဲဒီမကောင်းမှု အကုသိုလ်တရားလို့ဟာဆောင်ရမယ့်တရားလားရှောင်ရမယ့်တရားလားရှောင်ရမယ့်တရားလေးဒါကြောင့်ဒီနေ့ကိုအချိန်ကာလမှာမိမိတို့အဲ့ဒီမကောင်းမှုဆိုတဲ့အကုသိုလ်တရားတွေဒီနေ့နှစ်သန်းတရနေ့ကစပြီးတော့ရှောင်ပါ မကောင်းတဲ့အပြုအမူဆိုရင်လည်းပဲသူတဲ့တတောဇာကိုသူတန်အင်ယာမစရမကောင်းမှုအင်းမှုရင်မလျော့ရစ်တတ်တဲ့အရက်သေးစားဘိန်းစသည်သုံးဆွဲတာတွေကစပြီးအလုံးဆောင်လိုက်ပါမကောင်းတဲ့အပြောအဆိုမဟုတ်မမှန်တဲ့စကားတွေကြမ်းထမ်းတဲ့စကားတွေပေါ့မိမိတို့မိမိဒုရမနှစ်ဦးသားတို့နားမခံပါတဲ့ကြမ်းထမ်းတဲ့စကားတွေနောက်ပြီးတော့တဦးနဲ့တဦးဖြစ်ကျွမ်းဝင်နေတာတွေကို ခင်မင်ပြက်သွားအောင်ဘုံလျှောတဲ့စကားတွေဘာအနှစ်သာရမှမရှိတဲ့စကားတွေအဲလိုမဟုတ်မမှန်တဲ့စကားစသည်ဖြင့်ဒီလိုအပြောဆိုတွေကိုလည်းပဲရှောင်ပါနောက်မကောင်းတဲ့အကြံအစီတွေသူတော်ဘာတွေထိခိုက်စေနိုင်တဲ့မကောင်းတဲ့အကြံအစီတွေသူတော်ဘာတွေပစ္စည်းစေလိုတာတွေသူတော်ဘာရဲ့ပစ္စည်းတွေကိုပစ္စည်းဖြစ်လိုတာတွေအဲဒီလို မကောင်းတဲ့အကြံအစီတွေကိုလည်းပဲ ရှောင်ကျင်ပါမကောင်းတာဆိုရင်ဆောင်ရမှလားရှောင်ရမှလားရှောင်ရမှအဲ့ဒီရှောင်ရမှမူမြတ်စွာဘုရားကတပ္ပပါပတအကာရဏသဗ္ဗပပတာလုံးစုံသောမကောင်းမှုအကုသိုလ်ဟူသည်များတွေကိုအကရဏမပြုမလို့ရခြင်း၎င်းအကုသိုလ်တရားတွေကိုမပြုဘဲရှောင်လိုက်ပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာ င်းရဲနိုင်တဲ့မကောင်းကျိုးဆိုးကျိုးတွေရပါဦးမလားမရနိုင်တော့ဘူးအဲတော့မကောင်းမှုတွေပြုနေရင်အဲ့ဒီပုဂ္ဂိုလ်ဟာရရှိလာတဲ့အကျိုးကလည်းပဲကောင်းကျိုးလားဆိုးကျိုးလားညာဘာကြောင့်ဆိုးကျိုးတွေရတာလဲဆိုတော့အပြစ်ကင်းလို့လားအပြစ်ရှိလို့လားဒီအဲ့လိုအပြစ်ရှိတဲ့မကောင်းကျိုးဆိုးကျိုးပေးတတ်တဲ့အဲ့ဒီအကုသိုလ်တွေကိုယနေ့ကစပြီးတော့ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများဟာ ကြောင်ရမှာလားဆောင်ရမှာလားဒါဟာဘသူရဲ့အဆုံးအမတွေလေဘုရားရှင်တို့ရဲ့အဆုံးအမဘုရားရှင်တပါးရဲ့အဆုံးအမမဟုတ်ဘူးဘုရားရှင်တိုင်းဘုရားရှင်တိုင်းရဲ့ခင်ငါတဲစုပွင့်တော်မူကြပြီးဖြစ်တယ်ဘုရားရှင်တိုင်းဘုရားရှင်တိုင်းရဲ့အဆုံးအမဖြစ်တယ်အဲတော့ဒီမကောင်းမှုဆိုတာတွေကိုမိမိတို့ပြုတော့မယ်အလုပ်တစ်ခုကိုမိမိပြုတော့မယ်လုပ်ငန်းတစ်ခုလုပ်တော့မယ် အဲ့လိုပြုလုပ်တော့မယ်ဆိုရင်မိမိရှင်ရှင်မှာမိမိရဲ့ဒီပြုလုပ်မယ်အလုပ်ဟာသူတစ်ပါးကိုထိခိုက်နိုင်မလားသို့မဟုတ်မိမိကိုပဲထိခိုက်နေမလားကိုလုပ်တဲ့အလုပ်ဟာတခါတည်းမှာမိမိအိမ်ထဲမှာပဲမိမိလုပ်နေတာပဲဟောကိုယ့်အိမ်နဲ့ကိုလုပ်တာပဲကိုယ့်အိမ်နဲ့ကိုပြောတာပဲကိုယ့်အိမ်နဲ့ကိုဆိုတာပဲစသည်ဖြင့်အဲ့လိုပြုလုပ်နေပေမဲ့လို့လည်း ဒီပတ်ဝန်းကျင်မှာအနှောက်အယှက်ဖြစ်ပြီးတော့နေတာတွေမရှိဘူးလားအနှောက်အယှက်ရှိအနှောက်အယှက်ဖြစ်နေတာကြီးရှိတယ်အဲ့ဒါမျိုးဆိုရင်မိမိတို့ကရှောင်တဲ့သလားဆောင်တဲ့သလားရှောင်တဲ့နေဒါကြောင့်မိမိအလုပ်တစ်ခုကိုပြုတော့မယ်လုပ်တော့မယ်ဆိုရင်သူတစ်ပါးကိုထိခိုက်နိုင်မလားဒါမှမဟုတ်မိမိလုပ်တဲ့အလုပ်ဟာမိမိကိုပဲပြန်ပြီးထိခိုက်နေမလားတချို့ကမိမိရဲ့ စီးပွားရေးအရလုပ်ပေမဲ့လို့လည်းဒီစီးပွားရေးလုပ်ငန်းကသူတစ်ပါးကိုထိခိုက်နေတာရှိတယ်။သို့မဟုတ်မိမိကိုပြန်ပြီးတော့ဒီလုပ်ငန်းကပဲပြန်ပြီးထိခိုက်တာတွေမရှိဘူးလားဗျာ။ဂုံတိတ်ခါတွေကြည်နိုင်တာတွေစီးပွားရေးနဲ့ရှိလိုက်မယ်ဆိုရင်တော့ဆက်ချင်းကြီးထပြီးကြီးပွားနိုင်တယ်။စီးပွားဥစ္စာယရနာတွေတိုးနိုင်တယ်တိုးတက်နိုင်တယ်။ဒါပေမဲ့မိမိရဲ့ဂုံတိတ်ခါအဲဒီဂုံတိတ်ခါတွေကြာဆင်းသွားနိုင်တယ်ဆိုရင်ဒီ အပြုအမူဟာမိမိတွေ့ပြန်ပြီးထိခိုက်နေတယ်။အဲလိုထိခိုက်နိုင်တဲ့အပြုအမူဆိုရင်ရှောင်ပါ။နောက်မိမိပြောမယ်ဆိုရင်စကားလေးတစ်ခုပြောတော့မယ်။အဲဒီစကားလေးတစ်ခုကိုဒီပုဂ္ဂိုလ်ကိုပြောတော့မယ်ဆိုရင်မိမိပြောမယ်စကားသူတော်ဘာကိုစိတ်ဉာဏ်ထိခိုက်သွားမလားသင်ခြင်းမူလားတို့အပ်တယ်တကယ်လို့မိမိပြောတဲ့စကားသူတော်ဘာကိုမထိခိုက်ခြင်းနဲ့မိမိကိုယ်လည်းပဲပြန်ပြီးတော့ ထိခိုက်နိုင်တဲ့စကားတွေမရှိဘူးလားတခါတရံလေးကိုကပြောလိုက်တာသူ့ကိုအပေါ်ကြီးအနေအချင်းနိုင်နိုင်နိုင်နေပြီဆိုပြီးပြောလိုက်တာအဲကိုရဲ့ဂုံကဒက်နဲ့ရှင်းကြည့်လိုက်ရင်ကိုပြောတဲ့စကားတွေသိကိုနှိမ့်ချစကားတွေအဲလိုနှိမ့်ချတဲ့စကားတွေရုံညံ့တဲ့စကားတွေပြောမိရင်မိမိပြောတဲ့စကားကမိမိကိုပဲပြန်ပြီးတော့မထိခိုက်ဘူးလားမိမိရဲ့ဂုံသိက္ခာတွေပြန်ထိခိုက်သွားတယ် ဒါကြောင့်မို့ပြောမယ်ဆိုရင် စကားတစ်ခုပြောတော့မယ်ဆိုရင်မိမိသူတစ်ပါးနှစ်ဦးသာထိခိုက်နိုင်မလားမထိခိုက်နိုင်ဘူးလားဆင်ခြင်ပါဆင်ခြင်ပြီးတော့မှပြောပါတွေးမယ်ဆိုရင်လည်းဒီတိုင်းနဲ့အတွေးကြံနေတာလည်းပဲမိမိရဲ့အတွေးကြံတွေဟာသူတစ်ပါးကိုထိခိုက်နိုင်တယ်ဆိုရင်အဲ့ဒီအတွေးကြံတွေရှောင်းပါတို့မို့မိမိကိုပဲပြန်ထိခိုက်နေဆိုရင်လည်းထိခိုက်နိုင်တဲ့အတွေးကြံတွေရှောင်းပါအဲ့လိုမကောင်းတာသူတစ်ပါးကိုထိခိုက်နိုင်တယ် အပြစ်ရှိတယ်ဆိုရင်အဲ့ဒီအပြောတွေအဲ့ဒီအပြုအမူတွေအဲ့ဒီကြံစီတွေမလုပ်ရမှာလေကြောင်ရမှာကဲဆိုကြည့်လိုက်ပြုမြည်ကြံလဲသင့်စိတ်ခဲအမြဲစင်ကြင်ပါပြုမြည်ကြံလဲသင့်စိတ်ခဲ အမြဲသင်ခြင်းပါသူကြည့်ပါမိမိသူတပါနှစ်ဦးသာဘယ်သူများကြည့်လေ မိမိသူတပါးနှစ်ဦးသာဘယ်သူများရှိမည်လဲသူပါထိခိုက်နိုင်များအပြူများ မမားဆောင်ခြင်းပါထိခိုက်နိုင်ရာအပြူများမမားဆောင်ခြင်းပါ မှာကိုလှုပ်ချင်ရလုပ်နေမယ်ဒါကိုအိမ်ဝင်နေပဲကိုအိမ်ထဲမှာပဲဆိုပေမဲ့မိမိရဲ့လေးစားတဲ့တစ်ဖက်အိမ်မှာသွားပြီးထိခိုက်နိုင်နေဆိုရင်အဲ့ဒီအပြုအမူမျိုးကိုမလုပ်ရမှာပဲဆောင်းရမယ်တခါတရံမှာကိုအိမ်ထဲမှာစောက်ဦးစောက်မယ်ဆိုပြီးတော့အောက်မှာတခါရင်ကျင်းနေတူးတဲ့အခါကျတော့ဟောဟိုဘက်ကအိမ်ကကိုနဲ့ထိစံပြီးတော့နေတဲ့အိမ်ကတခါလေကိုဘက်ကနေကျင်းနေတူးတူးတဲ့အခါကျဟိုဘက်ကမြေတွေကကိုဘက်တပြေးပြေးစောင်းစောင်းစောင်းစောင်းပြီးတော့ ကိုယ်ဘက်ကအဆောက်အဦဟာအက်တာတို့ကွဲတာတို့မဖြစ်ပေဘူးလားအဲ့ဒါကိုယ်အိမ်နဲ့ကိုယ်လောက်တာဖြစ်ပေမဲ့ဟိုးတစ်ပတ်အိမ်မှာသွားပြီးတော့မထိခိုက်ဘူးလားအဲ့ဒါမျိုးဆိုရင်ဘာလို့ရမှာရှောင်ရမယ်လေအဲ့ဒါမျိုးကိုသူတစ်ပါးကိုထိခိုက်နိုင်တယ်ဆိုရင်ရှောင်နောက်ပြီးတော့ဘုန်းကြီးတို့အနောက်နိုင်ငံကိုဘုန်းကြီးတို့မိတ်ဆွေညီတော်နောင်တော်တွေသာသနာပြုသွားကြတဲ့နောင်တော်တစ်ပါးကသူပြောပြတယ်သူ့ရဲ့အတွေ့အကြုံလေးသူကဒီဘက်က မိမိတို့နေထိုင်တဲ့ကျောင်းပေါ့ကျောင်းဆိုရင်လည်းလည်းပဲအဲ့မှာရက်ွက်တဲ့ကအိမ်ကိုကျောင်းဖြစ်တဲ့တရင်သုံးကြရအဲ့လိုတရင်သုံးကြရတော့ဟိုဘက်အိမ်ဒီဘက်အိမ်တခါလဲကတ်နေတာပေါ့အဲ့ဒါနဲ့ဒီကဆရာတော်ကမြန်မာနိုင်ငံဟိုရောက်သွားတာဆိုတော့အဲ့ဒီမှာကိုကျောင်းမှာကိုဘုန်းကြီးတို့မြန်မာနိုင်ငံထဲမှာတော့ကျောင်းဝင်းကအကျယ်ကြီးဆိုတော့ကိုကျောင်းလည်းဘုရားအော်ကြော့လည်းပဲပြေးရမကြားရဘူးဟိုမှာတော့ကတ်နေတာဆိုတော့ဟိုဘက်အိမ်ဒီဘက်အိမ်ကတ်နေတာဆိုတော့ အဲ့ဒီမှာအဲ့ဒီဆရာတော်ကဘုရားကြော့တာအကျယ်ကြီးကြော့တယ်အကျယ်ကြီးអော်ကြော့ရဲ့ခါကားလာကြတော့တခါလေဟိုဘက်အိမ်ကလည်းနာယံကိုပုတ်တာလေဘုံဘုံနဲ့တကားပေါက်ပုတ်တကားပေါက်ကိုပုတ်တော့ဟာဘာပါလိမ့်မလဲသူကအဲ့ဒီကြတော့မှကျောင်းတိုင်ဘုန်းကြီးကအတင်းကျောင်းပေါ်ကိုတက်ပြေးလာပြီးတော့ဟာဘုန်းကြီးတိုးတော့လို့ပါတိုးတော့လို့ပါဟာဘာဖြစ်လို့လဲဟိုမှာဟိုဘက်ကနေပြီးတော့ထုပုံပြီးကြံရပနတ်နဲ့ပြေးလိုက်တယ်အနောက်နိုင်ငံကမရဘူးနော် သိပြီးတော့သူတို့အနှောက်အယှက်ဖြစ်လာပြီဆိုတဏှာနဲ့ဖြစ်တာဘုန်းကြီးတို့ဒီမြန်မာဘုန်းတော်ကြီးကျောင်းတယ်အဲ့ဒီမှာဟိုသူ့ရဲ့လရာဒီအလိုက်ရာဒီပွဲလေးတွေလုပ်တဲ့အခါမှာဘုန်းကြီးတို့မြန်မာတွေသွားပြီးတော့စုကြတယ်လေစုပြီးတော့အခမ်းအနားပွဲလေးလုပ်ကြတယ်လုပ်ကြတဲ့အခါမှာအဲ့ဒီမှာဘုန်းကြီးတို့ဗုဒ္ဓဘာသာတွေဝိုင်းပြီးတော့တခါလေလူတွေများလာတဲ့အခါကျစုညံတယ်စုညံတဲ့အခါကျဟိုဘက်အိမ်ကတခါလေရဲကိုဖုံးနဲ့လှမ်းဆက်ပြီးတော့ရဲတိုင်တယ် ဒါသူတို့လမ်းထဲမှာဒီကားတွေမရရဘူးဒီမှာပတ်ဝန်းကျင်မှာဆူညံနေတဲ့တိတ်ဆိတ်မှုမရဘူးဆိုပြီးတော့နောက်ဆုံးပြောလို့မရရင်တဏှာနဲ့ပြောင်းပြစ်တာဒါကြောင့်မို့ကိုယ်နေရာကိုယ်အိမ်နဲ့ပဲကိုယ်ကြောင်းနဲ့ပဲကိုလုံးချင်းလို့လုံးမယ်ဆိုပေမဲ့လူတွေပဲဒီပတ်ဝန်းကျင်မှာထိခိုက်နိုင်မယ်ဆိုရင်အဲ့ဒီထိခိုက်နိုင်တဲ့အပြုအမူတွေပါလို့ရမှာလေသူတော်ဘာကိုထိခိုက်နိုင်တာတွေကိုလည်းရှောင်ရသလိုမိမိကိုပြန်ပြီးထိခိုက်နိုင်မှာကိုလည်းပဲပါဖြစ်တယ်လေ ရှောင်ရမယ်နောက်တက ပြောတဲ့စကားကိုပြောတဲ့စကားတစ်ခါတည်းမှာတစ်ဖက်သားကိုတစ်ဖက်သားကိုတခါတည်းဟိုပိတ်တလင်းနဲ့လက်ဘေးထုလိုက်တဲ့လူကိုခံရတာရှိတယ်ကိုစကားတစ်ခေါက်ကတစ်ဖက်သားကိုသိမျက်နာသွားတာလို့ရှိတယ်အဲ့လိုတစ်ဖက်သားကိုထိခိုက်မျက်နာစေတဲ့စကားမျိုးဆိုရင်မလုပ်ရပါဘူးဒီလိုမဟုတ်ဘဲနဲ့ကိုယ့်ရဲ့ဂုဏ်တရက်နဲ့မညီတဲ့စကားတွေကိုကိုက ပြောမိသွားမယ်ဆိုရင်လည်းကိုယ့်ရဲ့ဂုဏ်သိက္ခာကိုပြန်ပြီးတော့မထိခိုက်နိုင်ဘူးလားကိုကဂုဏ်တရားကကြီးတယ်ပြောတဲ့စကားတွေကဝိုးစိတ်ကိုအောက်တန်းကျနေတဲ့စကားတွေဖြစ်တယ်ဆိုရင်ကိုယ့်ရဲ့ဂုဏ်ကိုပြန်ပြီးတော့မထိဘူးလားဗျာအဲလိုမိမိကိုယ်ကိုပြန်ထိခိုက်နိုင်တဲ့စကားမျိုးဆိုရင်လည်းမလုပ်ရပါနဲ့ကဲဆိုကြည့်လိုက်ပါအောင်ပြောမည်ကြံလဲပြောမည်ကြံလဲသင်စိတ်ကဲအမြဲသင်ခြင်းပါ ပြောနေကြံလဲသစ္စိတ်ခဲအမြဲရှင်ခြင်းပါမိမိသူတပါနှစ်ဦးသာဘယ်သူများဖြစ်ကြည်လဲထိကိုင်နိုင်များအပြောများမမကြောင်ခြင်းပါ အဲဒီလိုမိမိသူတစ်ပါးထိခိုက်နိုင်တဲ့အကျော်ဆိုရင်ဆောင်ရမှာလားကြောင်ရမှာလားနောက်မိမိတို့ရဲ့အတွေးအကြံတွေတစ်ခါတရံမှာအတွေးအကြံတွေကလည်းသူတစ်ပါးပေါ်မှာအဲဒီမှာသူတစ်ပါးကိုပျက်စီးစေလိုတဲ့စိတ်အကြံစီပေါ်နေလို့ရှိရင်ဒါကောင်းတဲ့အကြံစီလားမကောင်းတဲ့အကြံစီလားအဲဒီလိုမကောင်းတဲ့အကြံစီမျိုးတွေဝင်လာရင်ဒီအကြံစီတွေကိုမလုပ်ရမှာလဲဆောင်ရမယ်ပယ်ရမယ် တခါတရံမှာမိမိရဲ့အကြံစီစိတ်ကူးတွေဟာမိမိကိုယ်ကိုပြန်ပြီးတော့မိမိရဲ့ဂုဏ်သိက္ခာမိမိရဲ့ဘဝထိခိုက်နိုင်တဲ့အတွေ့အကြံတွေရောတခါတလေမဝင်တာဘူးလားအဲလိုမိမိကိုထိခိုက်နိုင်တဲ့အတွေ့အကြံတွေဝင်လာရင်လည်းပဲအဲ့ဒီအတွေ့အကြံတွေကိုမလုပ်ရမှာလေကြောင်ရမယ်ဆိုလိုက်ပါတွေးမြည်ကြံလဲသင့်စိတ်ခဲအမြဲသင်ခြင်းပါ မိမိသူတပါးနှစ်ဦးသာဘယ်သူများရှိမည်လဲရှိကြိုင်နိုင်များအတွေ့များမမှားကြောင်ခြင်းပါဒါဘုန်းကြီးတို့ရှင်မေဝတ္တမမိသားစုများကိုနှစ်သက်နှစ်ဦးအချိန်ခါကာလမှာမကောင်းမှုတွေကိုရှောင်ပါ ပြုမှုတွေမကောင်းတဲ့အပြုမှုတွေမပြုပါနဲ့မကောင်းတဲ့အပြောဆိုတွေမပြောပါနဲ့မကောင်းတဲ့အကြံစီတွေကိုမကြံစီပါနဲ့ဒါတွေကမကောင်းကျိုးဆိုးကျိုးတွေပေးတတ်တဲ့အတွက်ကြောင့်မို့ရှောင်ပါလို့ဘုန်းကြီးကအထုသတိပေးတာဒီတော့မကောင်းတဲ့အပြုကိုပြုနေတဲ့ပုဂ္ဂိုလ်မကောင်းတဲ့အပြောကိုပြောနေတဲ့ပုဂ္ဂိုလ်မကောင်းတဲ့အကြံစီကြံစီရင်အဲ့ဒီပုဂ္ဂိုလ်ဟာအကျိုးပေးတော့ကောင်းကျိုးလားမကောင်းကျိုးလားမကောင်းကျိုးပဲဒါကြောင့်မကောင်းတဲ့အပြုကိုပြုမှုလျင်မကောင်းတာဖြစ်မိတယ် မကောင်းတာကိုပင်ဖြစ်လို့ကမကောင်းတဲ့အပြုကိုပြုမှုကြမကောင်းတာတွေပြုတဲ့ပုဂ္ဂိုလ်ဟာမိမိပြန်ပြီးတော့ကောင်းကျိုးတွေလာမှလားဆိုးကျိုးတွေလာမှလားအဲဒီလိုမကောင်းကျိုးဆိုးကျိုးတွေလာမှဖြစ်တဲ့အတွက်ကြောင့်ဒီမကောင်းမှုအကုသိုလ်တရားတွေကိုဘုန်းကြီးတို့ယောဂီများကဆောင်ရမှလားရှောင်ရမှလားဒါကြောင့်မြတ်စွာဘုရားကတပ္ပပပတ္တအာကာရဏကုတလဥပသံပဒံ သာစိတပရိယောဓပနာဣဒံဗုဒ္ဓနာသာသနာသဗ္ဗပပတာလုံးစုံသောမကောင်းမှုအကုသိုလ်ဟူသမျှတွေကိုအကရဏမပြုမလို့ရခြင်း၎င်းအဲ့ဒီမကောင်းမှုအကုသိုလ်ဟူသမျှတွေမပြုလုပ်ပါနဲ့တဲ့မကောင်းမှုအကုသိုလ်ဟူသမျှတွေကိုအလုံးပါလို့ရမှာလေကြောင်မှာဒါကြောင့်ကိုမှုနှုတ်မှု မကောင်းမှုမပြုကိုယ်ဝယ်ရှောင်ရမည်တိလကိုမကောင်းမှုကိုရှောင်တယ်ဆိုတာ ီလစောက်တည်ဆောင်ထင်းထားလိုက်ရင်ကာယကအပြုအမူတွေစင်ကြယ်တယ်။ဝစီကအပြောဆိုရေးဘာဖြစ်သွားလဲ။စင်ကြယ်သွားပြီ။အဲဒီမကောင်းမှုတွေကိုသီလကိုစင်ကြယ်စွာဆောင်ထင်းလိုက်တာနဲ့ကိုမှုနှုတ်မှုမကောင်းမှုတွေအာလုံးရှောင်ပြီးမဖြစ်ဘူးလား။ကဲဆိုလိုက်ကိုမှုနှုတ်မှုမကောင်းမှုမပြုကိုယ်ဝယ်ရှောင်ရမည်။ ကိုမှုနှုတ်မှုမကောင်းမှုမပြုကိုဝယ်ရှောင်ရမည်ဆိုလိုက်ပါဒီတော့မကောင်းမှုဟူသည်များတွေရှောင်ရမယ် မကောင်းမှုတွေရှောင်ပြီးတော့ဘာတွေဆောင်ရမှာလဲဆိုတော့ကုသလဥပတံပရာကုသလကုသိုလ်ဟူသမျှတွေကိုဥပတံပရာပြည့်စုံစေခြင်း၎င်းကုသိုလ်ဟူသမျှတွေဘာဖြစ်ရမလဲပြည့်စုံရမယ်ဘာကြောင့်ပြည့်စုံရမှာလဲဆိုတော့အနဝဇ္ဇဒုက္ခဝိပါကလက္ခဏာဘာအကျိုးတွေရမလဲဆိုတော့ဒုက္ခဝိပါကလက္ခဏာတဲ့ချမ်းသာတဲ့အကျိုးကောင်းတဲ့အကျိုးကိုပေးခြင်းလက္ခဏာရှိတယ် အဲ့တော့အပြစ်လဲကျင်းတယ်ဒါနကောင်းမှုပြုတယ်မိမိပိုင်ဆိုင်တဲ့ပစ္စည်းဥစ္စာကိုစွန့်ကျဲတယ်ပေးတယ်ကမ်းတယ်လှူတယ်ဒါတွေကအပြစ်လဲကျင်းတယ်အပြစ်ကင်းပြီးတော့အကျိုးပေးတော့လေဒုက္ခဝိပါကလက္ခဏာချမ်းသာတဲ့အကျိုးကောင်းတဲ့အကျိုးကိုပေးတယ်ဆိုတော့အဲ့လိုကောင်းတဲ့အမှုတွေကိုမိမိတို့ကပြုရမှာလားရှောင်ရမှာလားအဲ့လိုကောင်းတဲ့အမှုတွေကိုပြုရမယ်အမြဲတမ်းဆောင်နေရမယ်စွမ်းနိုင်တဲ့မြတ်ဒါနာကောင်းမှုတွေပြုရမယ် ဒါနကောင်းမှုတွေပြုတယ်လို့တိဏတွေကိုလည်းပဲစောင့်စင်ကြအောင်စောင့်သင်ရမယ်။တိဏစောင့်သင်တဲ့အခါမှာလည်းမိမိရဲ့တိဏစင်ကြအောင်စောင့်သင်။ယနေ့မိမိတို့ဟာနှစ်ဆန်းတရက်နေ့နှစ်ဆန်းတရက်နေ့ရောက်တဲ့အတွက်ဒီနှစ်တင်မှာတော့ဖြင့်ကိုကျွမ်းနိုင်တဲ့များမိမိတို့ဒါနကောင်းမှုတွေလည်းပြုကြ။အခုတိဏသီလတွေဆောင်သိတဲ့အခါခွန်ကြီးတို့ရတ္တိတမှာဆိုရင်ဒီခုလိုနှစ်ဆန်းတည့်ရနေ့သီလဆောင်သိတဲ့အခါမှာညာတော်အဖြစ် ကျောင်းမှာသိကြတာများတယ်။ဘာကြောင့်လဲဆိုတော့သီလစင်ကြအောင်မို့အိမ်မှာဆိုရင်အိရာကောင်းကောင်းကြီးတွေခင်းအိမ်မယ်။သူကမြင့်မြတ်တဲ့နေရာကောင်းပြီမုံပြီဆိုတာတွေရှောင်ကျင်ရတာလေ။ဒါကြောင့်မို့ရှောင်ကျင်ရတာဖြစ်တဲ့အတွက်အိမ်မှာကြတော့စူပါကြီးတွေနဲ့အိမ်မယ်၊ကြောင်သွားတဲ့မြင့်တဲ့အိရာကြီးတွေနဲ့အိမ်မယ်။ဒီလိုဆိုရင်သီလတွေကမစင်ကြတော့။ဒါကြောင့်မို့အိရာနေရာလေးကစားပြီးတော့ဘုန်းကြီးတို့ဟိုမှာ ကျောင်းရဲ့ခပန်းလေးမှာခေါင်းအောင်ပြီးတော့ဒီလိုပဲပစိုးလေးရေနဲ့ပစိုးလေးခင်းပြီးတော့ဒီလိုအိပ်ကြတာပဲညခါခါလာနောက်ပြီးတော့ယခုခေတ်အနေအားဖြင့်ဆိုရင်ကိုယ့်အိမ်ပေါ်မှာအငိမ့်ကနေတာလေကိုယ့်အိမ်ပေါ်မှာဇက်ကနေတာအဲတော့အိမ်ပေါ်မှာဇက်ကနေတာဆိုတော့အပြင်ထွက်ကြည့်စရာမလိုဘူးအဲ့ဒီမှာသွားပြီးကြည့်လိုက်ရင်ဟောနိစ္စဂိတဝါရိတဝိတုကဒသနာဒီနေ့ဘာကြည့်ကျင်လာမလဲ အခုကိုကတော့ဥပုဒ်တွေတောင်းတာတယ်ကြောရဲ့အစီအစဉ်လေးကောင်းမလားဆိုပြီးဖွင့်ကြည့်မနေနဲ့အောင်အဲတော့အိမ်ရောက်တဲ့ကအိမ်ပြန်သွားရင်အဲ့လိုကိုယ်တီလာလေးတွေညှိုးနှောင်းသွားမှာဆိုရင်ဒါကြောင့်မို့ဒါလေးတွေလည်းတနေ့တာရှောင်လိုက်ပါအဲ့လိုကိုယ့်ရဲ့တီလာကိုတကယ်စင်ကြယ်စေခြင်းလို့ရှိရင်အဲ့ဒီလိုအားလုံးဒီလိုနိစ္စကိတဝါရိတစတယ်ဒါတွေကစာမိမိတို့မှာကျင်းသွားအောင်ဒီနေ့အဲ့ဒီအစီအစဉ်တွေကိုဘာမှမဖွင့်ရနဲ့အားလုံးပိတ်ထားလိုက်ပိတ်ပြီးတော့စောစောစီးစီး တရားဝတ်တဲ့ပြီးတော့မိမိမှာတရားလေးကိုယ်အိမ်မှာလည်းနှလုံးသွင်းလို့ကနှလုံးသွင်းတတ်နိုင်တဲ့များတရားအားထုတ်အားထုတ်ပြီးတာနဲ့ပဲအဲ့ဒီနေ့စောစောလေးအိပ်ရဝင်လိုက်အဲ့လိုအိပ်ရဝင်လိုက်နာနဲ့အာရုံကျင်းလို့နေပြီဆိုရင်ဒီကနေ့တစ်နေ့တာမိမိဆောင်ထိန်ထားတာတွေကအားလုံးသီလတွေသင်ကျဲသွားတယ်အဲ့တော့သီလတွေသင်ကျဲသွားတော့သီလကုသိုလ်တွေမိမိမှာအပြည့်အဝမရဘူးလားအပြည့်အဝရသွားတယ်နောက်ပြီးတော့ဘုန်းကြီးတို့ယောဂီများဒါနကုသိုလ်တွေသီလကုသိုလ်တွေနောက်ဘာဝနာကုသိုလ်တွေ ဘာဝနာကုသိုလ်တွေဆိုတာလည်းမိမိသွားနိုင်တယ်များပေါ့အခုဘာဝနာကုသိုလ်တွေရိတ်တံမှာလည်းပဲ9ရက်တတ်နိုင်တဲ့ပုဂ္ဂိုလ်က9ရက်9ရက်တတ်နိုင်တဲ့ပုဂ္ဂိုလ်က9ရက်9ရက်တတ်နိုင်တဲ့ပုဂ္ဂိုလ်က9ရက်အားထုတ်တယ်10ရက်တတ်နိုင်တဲ့ပုဂ္ဂိုလ်က10ရက်တချို့က7မိနစ်ဆိုပြီး7ရက်အားထုတ်တယ်အချို့ပုဂ္ဂိုလ်ကကြတော့လည်းလမ်းနဲ့ခြီးပြီးတော့တလားနှစ်လားအားထုတ်ကြပါဘုရားဒီမှာရက်စီအားထုတ်တဲ့ပုဂ္ဂိုလ်တွေအများကြီးပါ အဲ့လိုမိမိတို့ကုသိုလ်တွေဒီဘာဝနာတရားတွေကိုပွားနေနေဆိုရင်တမတ်မှတ်လိုက်တဲ့ကုသိုလ်စိတ်တကားမဖြစ်ပေဘူးလားညာမှတ်လိုက်တိုင်းမှတ်လိုက်တိုင်းကုသိုလ်တွေဖြစ်နေတာဖြစ်လို့ဒီဘာဝနာတရားတွေပွားနေတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာကုသိုလ်တွေနည်းနည်းလေးလားအများကြီးလားကုသလရာဘိတဲ့ပါဠိကုသလရာဘိဆိုတာကုသိုလ်ရဲ့အစုအပုံလို့ခေါ်တယ်ကုသိုလ်ရဲ့အစုပုံကြီးကိုပြပါဆိုရင်အဲ့ဒီဘာဝနာတရားပွားနေတဲ့ပုဂ္ဂိုလ်ကိုပြလိုက် ဘာဝနာတရားပွားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကုသိုလ်စိတ်တွေအများကြီးဖြစ်နေတယ်။ခု9ရက်အတုရင်9ရက်ကုသိုလ်စိတ်တွေဖြစ်နေတဲ့ဘာဝနာကုသိုလ်တွေဝိပဿနာဘာဝနာကုသိုလ်တွေကနေပြီးတော့ဟောရှုမှတ်ပွားများအားထုတ်လို့ယုံနာအဖြစ်ဖြစ်ဒီကောင်းကောင်းသိလို့အဲဒီယုံနာအပြတ်မှစာပြီးတော့ဝိပဿနာဉာဏ်လေးဝိပဿနာဉာဏ်လေးအစစ်စစ်တက်လို့ဟောအရိယာမေညာတိအောင်ရသွားပြီဆိုရင်ဟောအရိယာမေကုသိုလ်တွေရောမရပြီဘူးလား။အရိယာမေကုသိုလ်တွေပါရသွားပြီ။အဲဒီကနေပြီးတော့အရိယာမေကနေပြီးတော့ကိုယ်ရဖြစ် အဲဒီကနေပြီးတော့သောတာပတ္တိမဉ္ဇဉ်ဖြစ်လို့သောတာပန်ဖြစ်ပြီးပြီဆိုရင်နောက်ဆက်ပြီးအာထုတ်ဆက်အာထုတ်လို့ရှိရင်ဥရိယဗျာဉာဏ်ကပြန်ပြီးတော့ဒီကအစဉ်ဆက်ပြီးအာထုတ်ပါဥရိယဗျာဉာဏ်ကနေဆက်ပြီးအာထုတ်လို့ဝိပဿနာဉာဏ်ကြီးဆင်းဆင်းတဲ့ဉာဏ်အားတွေပြည့်စုံသွားပြီဆိုရင်နောက်တခါတဂရဂံမိမဉာဏ်ပူညာဆိုင်ရောက်တဂရဂံဖြစ်အဲဒီကနေပြီးဆက်ပြီးကြိုးစားအာထုတ်သွားရင်နောက်တခါဥရိယဗျာဉာဏ်ကပြန်ပြီးတော့ဆက်အာထုတ်ပြန်အဲဒီကနေပြီးတော့ဝိပဿနာဉာဏ်ကြီးဆင်းဆင်းတဲ့ အနာဂါမိမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်ပြီးအနာဂံပြည့်အရိယာပုဂ္ဂိုလ်ဖြစ်သွားတယ်။အဲဒီကနေဆက်လက်ပြီးတော့ကျိုးသားအာထုတ်တဲ့အခါဥရိယဝယဉာဏ်ပြန်ဆင်းအဲဒီကနေဆက်ပြီးအာထုတ်တဲ့အခါကာလကျဝိပဿနာဉာဏ်အားဖြင့်ပြည့်ပြီဆိုရင်ဗရဒမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်ပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ဘူးလား။တကယ်ကုသိုလ်တရားတွေကအရှင်းရှင်းပြည့်စုံရမယ်ဆိုတဲ့အခါကျတော့ဒါနကုသိုလ်ကြီးလည်းပြည့်စုံသီလကုသိုလ်ကြီးလည်းပြည့်စုံဘာဝနာကုသိုလ်ကြီးလည်းပြည့်စုံအရိယာမဂ္ဂုသိုလ်ပုဂ္ဂုသိုလ်တွေတိအောင်မပြည့်စုံနေဘူးလားဗျာ။ အေးအဲ့လိုပြည့်စုံဖို့အတွက်ဘုန်းကြီးတို့ယောဂီများဒါနကောင်းမှုလေးပြည့်စုံပြုလို့ယုံနေလည်းပဲဒီကုသိုလ်ကမပြည့်စုံဘူးသီလလေးစောင့်ဝင်လည်းမပြည့်စုံသေးဘူးဟောဘာဝနာတရားတွေပါပွားများအားထုတ်လိုက်ပြီဆိုရင်ကတော့ကုသိုလ်တရားတွေအားလုံးမပြည့်စုံဘူးလားဗျာဒါကြောင့်ကိုနှုတ်နှလုံးအကောင်းဆုံးပေါင်းယုံကုသိုလ်ပြုရမည်တဲ့ကိုရောနှုတ်ရောစိတ်နှလုံးရော သုံးခုစလုံး ကိုယ်နှုတ်နှလုံးအကောင်းဆုံးပေါင်းယုပ်ကုသိုလ်ပြုရမည်သတုဋ္ဌအောင်ပန်းမေဖို့လန်းဆင်မြန်းနိုင်အောင်ကျင့်ရမည်သတုဋ္ဌအောင်ပန်းဆိုတာအရဟတမေညာပူညာကိုခေါ်တာအရဟတမေညာပူညာတိအောင်ရောက်သွားပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာရတဲ့ရလိုက်တဲ့ကုသိုလ်တွေအားလုံးမပြည့်စုံပြီဘူးလားကဲဒါလေးဆိုလိုက်ကိုယ်နှုတ်နှလုံးအကောင်းဆုံးပေါင်းယုံကုသိုလ်ပြုရမည် ကိုယ်နှုတ်နှလုံးအကောင်းဆုံးပေါင်းယုံကုသိုလ်ပြုရမည်ဆိုလိုက်ပါဒုက္ခအောင်ပန်းမေဖို့လန်း ဆင်းရဲနိုင်အောင်ကျင့်ရမည်သဒုဋ္ဌအောင်ပန်းမေဖို့လန်းဆင်းရဲနိုင်အောင်ကျင့်ရမည် မ်းဖြစ်တဲ့အရဟတမေချမ်းသာပူချမ်းသာကြည့်အောင်ရအောင်အားထုတ်အဲလိုရအောင်အားထုတ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကုသလကဥပသံပရာဆိုတဲ့ပါဠိတော်တိုင်းကုသိုလ်ဟူသမျှတွေကိုဥပသံပရာပြည့်စုံစေခြင်း၎င်းကုသိုလ်ဟူသမျှတွေပြည့်စုံရမယ်ဆိုတော့ဒါနကုသိုလ်တွေလည်းပြည့်စုံသီလကုသိုလ်တွေလည်းပြည့်စုံဘာဝနာကုသိုလ်တွေလည်းပြည့်စုံအဲ့ဒီဘာဝနာကုသိုလ်မှလည်းပဲအရိယာမေကုသိုလ်တွေဘုကုသိုလ်တွေဟာဟိုအရဟတမေပူပန်းကြည့်အောင် တုဒ္ဒအောင်မှန်းကြည့်အောင်သင်ကြားနိုင်ပြီဖြစ်တဲ့တွင်အားလုံးပြည့်စုံသွား၏။ဒါကြောင့်ဘုန်းကြီးတို့ယောဂီများကုသလဥပတံပရာဆိုတဲ့ဒေသနာတော်ရကုသိုလ်ဟူသမျှတွေပြည့်စုံစေရမယ်ဆိုရင်ဒါနကုသိုလ်တွေလည်းပြည့်စုံအောင်အားထုတ်ပါ။သီလကုသိုလ်တွေလည်းပြည့်စုံအောင်အားထုတ်ပါ။ဘာဝနာကုသိုလ်တွေလည်းပဲသုဒ္ဓအောင်မှန်းကြည့်အောင်ရအောင်အားထုတ်မယ်ဆိုရင်ကုသိုလ်တွေအားလုံးမပြည့်စုံပေဘူးလားဗျာ။ အဲ့ဒါတွေပြည့်စုံသွားပြီဆိုရင်မိမိဆင်းရဲဟူသည်များတွေအကုန်လုံးကင်းဝေးပြီးတော့မချမ်းသာနိုင်ဘူးလားဒီချမ်းသာနိုင်တယ်ဒါကြောင့်ကုသလဥပတံပရာကုသလကုသိုလ်ဟူသည်များတွေကိုဥပတံပရာပြည့်စုံစေခြင်း၎င်းနောက်တစ်ခါနံပါတ်3သာစိတ်တပရိယောဒပဏမိမိစိတ်ကိုဖြူစင်စေခြင်း၎င်းမိမိစိတ်ကိုဖြူစင်စေရမယ်မိမိစိတ်ကိုဖြူစင်စေရမယ်ဆိုတာကတော့အခုဘုန်းကြီးတို့ယောဂီများ မာသရိပဒဝိပဿနာတရားတွေကိုရှုပွားနေကြ။ဒေါရ၆ပါးကပေါ်လာသည်။မြင်ကြကြကြ၊နံကြကြကြ၊တွေ့ကြည့်ကြ၊သိကုစဉ်းစားကြံစည်ကြမှစလို့ပေါ်သည်။အာယုန်တိုင်းကိုခုဘုန်းကြီးတို့ယောဂီများရှုနေကြတယ်။ထိုင်ပြီးတော့ရှုမှတ်တဲ့ခါမှလည်းပဲပင်နိုင်ကမ္မထာအဖြစ်နဲ့ကာယ ानु ပတ္တနာနည်းနဲ့ဘောင်းအာယုန်ပင်အာယုန်လေးကိုဆွဲဆွဲမြဲမြဲမရှုဘူးလား အဲဒီလိုဖောင်းအာယုံပိန်အာယုံလေးကိုရှုနေလို့ယောဂီရဲ့ရှုစိတ်ကဖောင်းတဲ့အာယုံပိန်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးစိုက်ပြီးတော့ကြာနေတဲ့အချိန်မှာဘုန်းကြီးတို့ယောဂီများအဲဒီလိုစိုက်ပြီးတော့ကြာနေတဲ့အချိန်လေးမှာလောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေဝင်နိုင်သေးရဲ့လားကာမိတဏဗျာပါဒစိဏမိတဥဒိစ္စကုက္ကုသဝိဇိကိစ္စဆိုတဲ့နိဝရဏတရားတွေရောဝင်နိုင်သေးရဲ့လား အဲဒီအာယုံမှတ်စိတ်လေးမိနေတဲ့အချိန်မှာဒီယောဂီရဲ့တဏ္ဍာမှာစိတ်တွေမြင်နွမ်းနေသလားစင်ကြယ်နေသလားမှတ်စိတ်ကြည့်တယ်ပဲပေါင်းလာလေးပေါ်လိုက်မှတ်စိတ်လေးနဲ့မှတ်လိုက်ပိန်လာလေးပေါ်လိုက်မှတ်စိတ်လေးမှတ်လိုက် နောက်တော့ပေါင်းမှုအတိတ်ကလေးပေါ်လိုက်မှတ်လိုက်ပိန်မှုအတိတ်ကလေးပေါ်လိုက်မှတ်လိုက်နေအဲဒီပေါင်းအာယုံပိန်အာယုံလေးပေါ်မှာတော့မှတ်စိတ်တွေကတက်ကတက်ကတက်ကတက်ကကြအဲဒီအချိန်မှာလောဘဒေါသစတဲ့ကိလေသာစိတ်အညစ်အကြေးတွေအလုံးစင်ကြယ်နေတယ်ဒါရှုမှတ်နေစေဉာဏ်ရောက်ပြီးရှုမှတ်နေတဲ့ယောဂီမှလည်းဒီတိုင်းပဲ ဈဉ္ညာအာယုံလေးပေါ်မှာဥမာအဖြစ်ကြွရင်ကြွတဲ့အာယုံလေးပေါ်မှာလှမ်းရင်လှမ်းတဲ့အာယုံလေးပေါ်မှာချရင်ချတဲ့အာယုံလေးပေါ်မှာကိုရှုမှတ်တဲ့အာယုံလေးပေါ်မှာပဲသူ့စိတ်ကလေးကကြွတယ်ဆိုရင်တရွေချင်းတရွေချင်းကြွပြီးတော့အပေါ်ကိုကြွပါတက်ကြွပြီးတော့တက်လာတယ်တရွေချင်းပေါ်ပြီးတော့ပန်းလာလှမ်းတယ်ဆိုရင်လည်းပဲရှင်းကိုတရွေချင်းတရွေချင်းရွေ့ပြီးတောင်တင်းသွားချတယ်ဆိုတဲ့အခါမှာလည်းတရွေချင်းတရွေချင်းရွေ့ပြီးလေးကျသွားတယ်အဲ့ဒီပေါ်မှာကြွတဲ့ပေါ်လှမ်းတဲ့ပေါ်ချတဲ့ပေါ်မှာအာယုံမှတ်စိတ်လေးမိနေပြီဆိုရင်တခြားစိတ်ရှားစိတ်တွေဝင်နေရလား မိမိရဲ့ပတ်ဝန်းကျင်ကရှိတဲ့ပုံကိုယ်လေးထိတောင်အာရုံမရောက်တော့ကိုယ်ပတ်ဝန်းကျင်မှာဘုရောဂီတွေရှိသလားမရှိသလားဒိဋ္ဌိတန်းထားလို့မရတော့ဒိဋ္ဌိလည်းမထားမိတော့အဲဒီမှာရှုစိတ်ကရှုမှတ်တဲ့အာယုံပေါ်ကြွားတဲ့အာယုံပေါ်နှမ်းတဲ့အာယုံပေါ်ရှားတဲ့အာယုံပေါ်ဒီအာယုံပေါ်ပဲမတ်စိတ်ကလေးမြင်နေပြီဆိုရင်အဲဒီယောဂီရဲ့သတ္တမှာမတ်စိတ်ကြီးတယ်မစင်ကြယ်ဘူးလားဗျာစင်ကြယ်နေတာဒါကြောင့်မို့သတ်စိတ်ကပရိယောဒပနာ မိမိစိတ်ကိုအဲ့ဒီလိုစင်ကြယ်အောင်ဝိပဿနာနည်းလေးနဲ့ရှုပြီးတော့နေမယ်အာယုံမစိတ်မိနေရင်လည်းဒီစိတ်တွေမစင်ကြယ်နိုင်ဘူးလားတကယ်စင်ကြယ်ရမှာကတော့ဖြင့်အရဟတမေညာပူညာတကယ်စင်ကြယ်ရမှာကတော့အရဟတမေညာပူညာရောက်ပြီဆိုရင်တော့ဒီအရဟတမေညာပူညာရောက်နေတဲ့ပုဂ္ဂိုလ်ဟာကိလေသာတွေလုံးဝပယ်တတ်ပြီးသားဖြစ်သွားတယ်ကိလေသာတွေကိုအကျွင်းမဲ့ပယ်တတ်ပြီးသားဖြစ်သွားတဲ့အတွက်စိတ်အငြိအကျေးဖြစ်တဲ့ လောဘတွေဒေါသတွေမောဟတွေမာနတွေကိလေသာတွေဝင်ခွင့်ရပါဦးမလားအဲ့ဒီကိလေသာတွေလုံးဝကိုမလန်နိုင်တော့ကိလေသာတွေမလန်နိုင်တော့တဲ့အတွေ့အရဟတဖလေနအရဟတကိုဖြင့်စိတ်တံပယောဓာပိတပါ စိတ်ကိုကိလေသာအငြိအကျေးမှဆူစင်စေအပ်၏တဲ့စိတ်တံအဲ့ဒါမိမိရဲ့စိတ်ညစ်ကြေးကလေးစင်ကြယ်စေခြင်းလို့ရှိရင်အရဟတမေညာပုံညာရအောင်အားထုတ် ဗရန်တမေညာပူညာရောက်ပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ရဲ့စိတ်ဟာလုံးဝပါဖြစ်သွားတယ်စင်ကြယ်သွားပြီဒါကြောင့်မို့ဘုန်းကြီးတို့ပထမပိုင်းနေရာချင်းအကုသိုလ်ကုသမြတွေရှောင်ပြမှာဆိုတဲ့နေရာမှာဒီကအက္ကရာကဖွင့်ပြတာသီလံသံဝရိဏသီလဟူသောပိတ်ဆို့စောင့်စည်းမှုဖြင့်တဗ္ဗပါပံတဟာယအလုံးစုံသောအကုသိုလ်ကိုပယ်ပြီးလျင်မိမိရဲ့စောင့်ထိန်ထားတဲ့သီလကိုစင်ကြယ်အောင်ဆောက်တည်စောင့်ထိန်ထားရင် အဲ့ဒီသီလစင်ကြယ်တဲ့ပုဂ္ဂိုလ်ဟာကာယကံဝစီကံအပြစ်ကင်းသွားတယ်။ဘာနဲ့ဘာအပြစ်ကင်းသွားလဲ။ဒီကာယကံနဲ့ဝစီကံအဲ့ဒီအကုသိုလ်ကြီးအလုံးကျင်းစင်သွားတယ်။ဒါကြောင့်သီလတာဝရဏသီလဟူသောပိတ်ဆို့စောင့်ခြင်းမှုဖြင့်တပ္ပပါပံတဟာယအလုံးစုံသော အကုသိုလ်ကိုပယ်ပြီးလျင်တဲ့။သမထဝိပဿနာဟိတဲ့။သမထနဲ့ဝိပဿနာတရားတို့ဖြင့်ကုသလံတံပါတိတဝါ ကုသိုလ်တရားတို့ကိုပြည့်စုံစေ၍သမထဘာဝနာဝိပဿနာဘာဝနာအထူးအားဖြင့်ဝိပဿနာဘာဝနာတရားတွေပွားနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်တရားတွေပြည့်စုံစေတယ်။ဘာကိုပြည့်စုံစေလဲ။အဲကုသိုလ်တရားတွေပြည့်စုံစေတယ်။ဝိပဿနာဘာဝနာကုသိုလ်တွေနောက်အဲ့ဒီကနေအစဉ်စဉ်နာမရူပပြိစီရဉာဏ်ကစပြီးတော့ဝိပဿနာဉာဏ်ဤအစဉ်စဉ်ပြည့်သွားတဲ့အခါကျတော့ဟောသောတာပတ္တိမေညာပုံညာ။ သရဂမိမညာပူညာအနာဂမိမညာပူညာနောက်ဆုံးအရဟတမညာပူညာရှိအောင်ဆက်ရောက်သွားပြီဆိုရင်တော့ကုသိုလ်အားလုံးမပြည့်စုံမိဘူးလားဗျာဒါကြောင့်ကုသလံတံပါတိတဝါကုသိုလ်အားလုံးကိုပြည့်စုံစေ၍တဲ့သမထဝိပဿနာသမထဘာဝနာဝိပဿနာဘာဝနာဖြင့်ကုသိုလ်တရားတွေပြည့်စုံစေတယ်တဲ့နောက်နံပါတ်3ပြည့်တဲ့သစိတ်တပရိယောဓပနာမိမိစိတ်ကိုစင်ကြယ်စေရမယ်ဆိုတာကတော့ခုဘုန်းကြီးတို့ယောဂီများလက်တွေ့အနေအားဖြင့် ထိုင်ရင်ကြရင်သွားရင်လျှောင်းရင်ရှုမှတ်လို့ကိုကထိုင်ပြီးရှုမှတ်တဲ့အခါမှာလည်းဖောင်းအာယုံပင်အာယုံလေးပေါ်မှာစုစိတ်တွေဆွဲနေစွာကပ်ပြီးတော့စီးနေပြီဆိုရင်တခြားစိတ်ဓာတ်စိတ်တွေဝင်နိုင်သေးရဲ့လားအဲဒီယောဂီဟာမှတ်စိတ်ကြီးတယ်မစင်ကြယ်ဘူးလားဈဉ္ညာလျှောက်ပြီးရှုမှတ်နေတယ်ဆိုရင်ဈဉ္ညာအာယုံလေးပေါ်မှာမှတ်စိတ်လေးမိနေပြီဆိုရင်တခြားစိတ်ဓာတ်စိတ်တွေဝင်နိုင်သေးရဲ့လားဘာစိတ်မှမဝင်တော့ဘာဝန်းကျင်ကိုမိမိစိတ်ကဘယ်မှမရောက်တော့ အဲ့ဒီခါမှာမသိကြီးတဲ့စင်ကြဲနေတယ်ဒါသစိတ်တပရိယောဒပနမိမိစိတ်ကိုစင်ကြဲစေတာထို့တော့ဒီစင်ကြဲမှုကတထင်ကတခဏလေးစင်ကြဲတာရှုမှတ်ခဲ့ရှုမှတ်ခဲ့ဒီတစ်ချက်မှတစ်ချက်စင်ကြဲသွားလိုက်တစ်ချက်မှတစ်ချက်စင်ကြဲသွားလိုက်ဒါပဲမရှုမှတ်ရင်ကိလေသာတွေကဝင်လာတာဟောဝိပဿနာဉာဏ်နေအစဉ်စဉ်တက်လို့မဲအစဉ်စဉ်ကိုအစဉ်စဉ်တက်ရောက်ကိလေသာအသောကုန်ခန်းလို့ယဟန္တာဖြစ်ပြီဆိုရင်အရဟတပလေနအရဟတဖို့ဖြင့် စိတ်တံပယောတာပေတပါစိတ်ကိုကိလေသာအငြင်းကြီးမှဖြုစင်စေအပ်၏တဲ့ဣတိဤသို့ဧတံဤသုံးပါးသည်ဗုဒ္ဓနာဘုရားရှင်တို့၏သာသနာသာသနာတော်မြတ်ပေသည်ဩဝါဒံဩဝါဒပေသည်အနုသိတ်တဲ့အဆုံးအမတော်ပေသည်တဲ့အဲတော့ဒီစိတ်ကလေးကိုစင်ကြင်စေခြင်းလို့ရှိရင်အရတမေချမ်းသာပူချမ်းသာရအောင်အားထုတ်အရတမေညာပူညာရောက်ပြီဆိုရင်ကိလေသာတွေအကျွမ်းမဲ့ပယ်တတ်ပြီးပြီ ကိလေသာတွေအကျွဲ့မဲ့ပယ်တတ်ပြီးသားဖြစ်တဲ့အတွက်ဒီစိတ်အညစ်အကြေးတွေဝင်ခွင့်ရပါဦးမလားလုံးဝကိုမဝင်နိုင်တော့ဘူးစိတ်အညစ်အကြေးတွေလုံးဝမစင်ကြယ်ပြီဘူးလားဗျာကဲဆိုလိုက်ကိလေသာကြေးစိတ်ညစ်ကြေးရှုဖွေးအောင်သာပြုရမည်ကိလေသာကြေးစိတ်ညစ်ကြေး ရှုဖွေးအောင်သာပြုရမည်ဆိုလိုက်ပါထေကျော်လိုလျင်အလုတ်ခွင်လင်းလင်းမြန်မြန်ဝင်ရမည် ထေကျော်တို့လျင်အလုတ်ခွင်လင်းလင်းမြန်မြန်ဝင်ရမည်ကိလေသာအရေးကြီးတွေမဝင်အောင်သိကျော်လို့လို့သိချင်း ဒီတတိပဌာဘာဝနာတရားတွေကိုပွားများအားထုတ်ဖို့မြန်မြန်ကြီးတာတရားရိပ်တာဝင်ခဲ့ပါဒီတရားရိပ်တာဝင်လို့မိမိရဲ့ပန်လာတဲ့ကိလေသာဆိုတဲ့စိတ်အငြိကြီးအဲ့ဒီကြီးတွေတတိပဌာရေစဉ်နဲ့ရှုမှတ်ပြီးတော့ခြေကျော်ပြစ်လိုက်လို့ရှိရင်အဲ့ဒီစိတ်အငြိအကြီးတွေလုံးဝမသိကျသေးဘူးလားဗျာအေးစင်ကြယ်သိခြင်းလို့ရှိရင်ဒီအလုတ်ခွင်ကိုမြန်မြန်ကြီးဝင်ပါအဲ့လိုမြန်မြန်ကြီးဝင်လို့ရှိရင်ဘုရားရှင်တိုင်းဘုရားရှင်တိုင်း ခင်္ဃဝယ်လို့တဲစုမကပွင့်တော်မူသွားကြတဲ့တရားရှင်တို့ရဲ့အဆုံးအမဩဝါဒဖြစ်တယ်ဒီတရားဒေသနာတော်တိုင်းလိုက်နာရှင်းသုံးသွားမယ်ဆိုရင်စိတ်အငြိကြီးကြီးကင်းဝေးပြီးတော့ဆင်းရဲတွေအလုံးကင်းစင်ပြီးတော့မချမ်းသာနိုင်လေဘူးလားဒီဆိုလိုက်သာသနာနေတည်းကျင့်ကြံနည်းအကြီးကိုဝယ်ဆောင်ရမည် သာသနာနေတည်းရှင်းကြံနီးအကြီးကိုဝယ်ဆောင်ရမည်ဆိုပါကင်္ဂဝါလူကင်္ဂဝါလူသေစုမတ္တသေစုမတ္တ မြတ်ဗုဒ္ဓထုံဟာမိတ်ပေါ်ဟောခဲ့သည်ရေငါဝါလူသေစုမကမြတ်ဗုဒ္ဓထုံဟာမိတ်ပေါ်ဟောခဲ့သည် တုတေစုမကပွင့်တော်မူသွားကြတဲ့ဘုရားရှင်တိုင်းဘုရားရှင်တိုင်းကနေပြီးတော့အဆုံးအမဩဝါဒဆင်းရဲကင်းပြီးတော့ချမ်းသာဖို့ရာအတွက်မဟုတ်ခဲ့ဘူးလားဟောခဲ့တဲ့အဆုံးအမဩဝါဒတွေကဘာတွေလဲဆိုတော့တပ္ပပပတ္တမကောင်းမှုအကုသိုလ်တရားတွေကိုဘာလို့ရမှာလဲဟောကုသလတဥပတံပရံကုသိုလ်တရားတွေကိုဘာလို့ရမှာလဲ ဆောင်ရမယ်။သာစိတ်တပရိယောဓပနာမိမိစိတ်ကိုညှဉ်းနှွမ်းစေရမှာလားဘာဖြစ်ရမှာလဲ။မိမိစိတ်တွေကိုစင်ကြယ်စေရအဲ့လိုစင်ကြယ်အောင်ဆိုရင်ဘုန်းကြီးတို့ယောဂီများတရားအလုတ်ပင်ကိုနေ့နေ့ဝင်ရမှာလားမြန်မြန်ဝင်ရမှာလား။မြန်မြန်ဝင်လို့ဒီတတိပဋ္ဌာန်ရည်စင်နဲ့ဆွကြောပြီးတော့ရှုမှတ်ပေးလိုက်ရင်ဆိုရင်စိတ်အငြိအကျေးတွေအားလုံးမစင်ကြယ်နိုင်ပေဘူးလား။ တဲ့ဒီအဆုံးမဩဝါဒသုံးပါးအတိုင်းကလိုက်နာပြီးတော့သွားမယ်ဆိုရင်ခွန်ကြီးတို့အားလုံးရှင်မင်းဝဓမ္မမိသားစုများဆင်းရဲဟူသည်များတွေအားလုံးမကင်းဝေးနိုင်ဘူးလားဆင်းရဲဆင်းရဲကင်းဝေးပြီးတော့ချမ်းသာဖို့ကိုမရနိုင်ဘူးလားချမ်းသာအစ်မှန်ကိုရနိုင်ပါလေဒါကြောင့်မို့အဲ့ဒီဩဝါဒအဆုံးအမသုံးချက်ကိုယ်သာလိုက်နာပါဒါပထမဦးဆုံးဒီမှာနှစ်တဲ့အနေအားဖြင့်နှစ်ဦးအချိန်ကာလမှာ ဘုန်းကြီးတို့ဒီမှာဗုဒ္ဓဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များအထူးအဖြင့်နှစ်ဦးဆိုရင်ဒါနာကောင်းမှုတွေလည်းပြုကြဒါပေမဲ့သီလကိုစင်ကြင်အောင်စောင့်တည်ဆောင်ထိန်းတဲ့ပုဂ္ဂိုလ်ဟာနှဲပါနေတာကိုတွေ့ရအဲတော့သီလကုသိုလ်ကိုလည်းပဲရအောင်ယူလိုက်ပါဓမ္မဘာဝနာကုသိုလ်တွေလည်းပဲဒီနေ့တစ်နေ့တာအပြည့်အဝရအောင်ယူလိုက်ပါအဲလိုဒါနကုသိုလ်တွေလည်းပြုမယ်သီလတွေလည်းစောင့်မယ်ဘာဝနာတရားတွေပွားများအားထုတ်ရင်အားထုတ်နေစဉ်မှာစိတ်အငြိကြီးတွေအစဉ်ကျေဘူးလားမိမိရဲ့ပါရမီ အားကောင်းလို့ပါရမီပြည့်စုံမယ်ဆိုရင်ဝိပဿနာဉာဏ်နဲ့မေဉာဏ်နဲ့အစစ်စစ်တဲပြီးတော့ကိလေသာအာတော်ပုံကန်းသွားပြီဆိုရင်စိတ်အငြိကြီးတွေလုံးဝမသိကျက်နိုင်လေဘူးလားဗျာဒီဒါကြောင့်မို့အဲ့ဒီအဆုံးမဩဝါဒသုံးပါးတိုင်းကလိုက်နာသွားရင်မိမိဘဝတစ်သက်တာဆင်းရဲကင်းဝေးပြီးတော့ချမ်းသာမှုတွေကိုအပြည့်အဝမရနိုင်ဘူးလားဒီဆောင်ပုံလေးဆိုမယ်နော်ဆိုပြီးသွားရင်တရားလေးကိုသိရအောင်လား အကုသိုလ်များရှောင်ရှားပေလေအကုသိုလ်ဆိုတာနဲ့မကောင်းမှုဆိုတာနဲ့အတူတူပဲနော်မကောင်းမှုများရှောင်ရှားပေလေကောင်းမှုတရားဖြစ်ပွားဆုံးသည်မိမိစိတ်ဓာတ်ဆွဆွဖြူစေမိမိစိတ်ဓာတ်ဆွဆွဖြူ ဤသုံးပါးဖရာဆုံးမပြီဤသုံးပါးဖရာဆုံးမပြီမကောင်းမှုများရှောင်ရှားပေလေကောင်းမှုတရားဖြစ်ပွားဆုံးသည်မိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူသည်ဤသုံးပါးဖရာဆုံးမပြီဤသုံးပါး ဒါလေးကိုနှစ်ခေါက်လောက်ဆိုလိုက်ကြတော့မှာဖြစ်ပွားဆုံးခြင်းမိမိစိတ်ကသို့သောပြုခြင်းဒီသုံးပါးတရားသုံးပါးမကောင်းမှုများကြောင့်ရှားပေလေကောင်းမှုတရားဖြစ်ပွားဆုံးခြင်း မိမိစိတ်ဓာတ်သို့သောကျူသည်သုံးပါဒါဘယ်သူသုံးမထားတာလဲဘုရားရှင်တဆူရဲရဲ့အဆုံးမလားဘုရားရှင်တန်းရဲ့အဆုံးမလားအဲ့ဒီဘုရားရှင်တန်းရဲ့အဆုံးမတိုင်းသာမိမိတို့လိုက်နာနေထိုင်သွားရင်ဆင်းရဲမကင်းဘူးလားဆင်းရဲကင်းသွားပြီဆိုရင် မချမ်းသာနိုင်ဘူးလား ချမ်းသာခြင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီအဆုံးမဩဝါဒသုံးပါးကိုလိုက်နာရမလားမလိုက်နာရဘူးလားလိုက်နာပြီးကျင့်သုံးသွားဖို့ပဲဆောက်ဘုန်းကြီးကနှစ်ဦးချိန်ကာလနှစ်သက်အနေအားဖြင့်ဘုန်းကြီးရဲ့ခန္ဓာမွန်လေးဘုန်းကြီးပြုပြရစီအဲ့ဒီမှာရတောင်လေးတွေမှာအဲ့ဒီခန္ဓာမွန်လေးတွေရေးထားပါလေနှစ်ဟောင်းဂုံပြောင်နှစ်သက်ရောက်ထွန်းတောက်မင်္ဂလာရှိပါစေဆိုတဲ့အဲ့ဒီဆောင်ပုံလေးတွေဆိုပြီးတော့မှဒီကာထာလေးရုပ်ပြီးတရားသိရအောင်နော် နေဟောင်းကုန်ပြောက်နေသေးရောက်ဘွန်းတောက်မင်္ဂလာရှိပါစေနေဟောင်းကုန်ပြောက်နေသေးရောက်ဘွန်းတောက်မင်္ဂလာရှိပါစေဆုလိုက်ပါ နှစ်သစ်မင်္ဂလာချိန်အခါစိတ်မှညင်မဲကင်းပါစေနှစ်သစ်မင်္ဂလာချိန်အခါစိတ်မှညင်မဲကင်းပါစေ င်းကုန်ပြောက်လို့နှစ်သိရောက်လာတဲ့အခါမှာအားလုံးရှင်မင်းဝတ္တမမိသားစုများမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့ခွန်ကြီးဆန္ဒမုံပြုလိုက်ပါတယ်။ယခုလိုနှစ်သိမင်္ဂလာရောက်တဲ့အခါမှာလည်းပဲနှစ်သိမင်္ဂလာရောက်ပြီဆိုတဲ့အတိုင်းမိမိရဲ့နှစ်ဟောင်းကစိတ်ညစ်စိတ်မဲတွေအားလုံးကင်းစင်ပြီးတော့နှစ်သိမ့်မှာစိတ်တွေအမြဲတမ်းစိတ်တည်ကြပါစေလို့ဆန္ဒမုံပြုပါတယ်။ အဲ့ဒါကဒီစိတ်ဓာတ်တွေနေတဲ့အချိန်မှာစိတ်ညစ်တွေကင်းမဲ့စေချင်တာမဟုတ်ပါဘူး။တစ်နှစ်လုံးစိတ်ညစ်ကြီးတွေကင်းစင်စေချင်ပါလေ။ဒါကြောင့်ဆိုလိုက်ပါဦး။တစ်နှစ်ပါလုံးတစ်နှစ်ပါလုံးစိတ်ချူဖုံးစိတ်ချူဖုံးတွင်ပြုံးကြည်သာရှိပါစေ။တွင်ပြုံးကြည်သာရှိပါစေ။တစ်နှစ်ပါလုံးတစ်နှစ်ပါလုံးစိတ်ချူဖုံးစိတ်ချူဖုံးတွင်ပြုံးကြည်သာရှိပါစေ။ နော်တနှစ်သေးတွေစိတ်ညစ်ကြေးတွေသင်ကျေးစေချင်တာမဟုတ်ပါဘူးတသက်လုံးစိတ်ညစ်ကြေးတွေကင်းစင်သွားရင်တသက်လုံးမချမ်းသာဘူးလားဆိုလိုက်ပါဦးတသက်ပန်လုံးစိတ်ချူဖုံးရှင်ပြုံးကြည်သာရှိပါစေရှင် တသက်ပန်လုံးစိတ်ချူဖုံးတွင်ပြုံးကြည်သာရှိပါစေဆုလိုက်ပါသတ္တဝါမှန်သမျှကျမ်းမာကြ အေးမြချမ်းသာရှိပါစေသတ္တဝါမှန်သမျှကျမ်းမာကြအေးမြချမ်းသာရှိပါစေ စင်ငြိမ်းအေးကြပါစေရွေမင်းဝန်တွင်တရားဝင်အစဉ်ငြိမ်းအေးကြပါစေ သဗ္ဗပပတ္တအာကာရဏကုတလဥပသံပဒံသာစိတပရိယောဓပနံဧတံဗုဒ္ဓနာသာရဏံသဗ္ဗပပတ္တလုံးစုံသောမကောင်းမှု အကုသိုလ်ဟူသည်များတွေကိုအကရဏမပြုမလို့ရခြင်း၎င်းကုသလတာကုသိုလ်ဟူသည်များတွေကို ဥပသံပဒံပြည့်စုံစေခြင်း၎င်းသာစိတပရိယောဓပနံမိမိစိတ်ကိုပြုစင်စေခြင်း၎င်း ဣဒံဣတရားသုံးပါတို့သည်ဗုဒ္ဓနာတရားလုံးစုံကိုအကောင်းအစဉ်သိမြင်တော်မူကြကုန်သောဘုရားရှင်တို့၏သာသနာအဆုံးအမဩဝါဒတရားဖြစ်ပါပေတော်တည်းိမာယဆိုကြ